ဤကနေ့1359ခုနှစ်တော်တလင်းလာခွေနေ့1998ခုနှစ်အောက်တိုဘာလ1ရက်ဗုဒ္ဓဟူးနေ့ညနေ3နာရီနဲ့မိနစ်40မှာဘုန်းကြီးတို့တရားဖို့စတယ်။ဘာတရားဟောရမှာပါလဲ။ဓမ္မစကြာတရားပြီးသေးဘူးလား။ဘယ်တော့ပြီးမလို့ အဆုံးသတ်တဲ့အခါပြီးလိုက်မယ်နော်ဘယ်ရောက်သွားပါလိမ့်မယ်မနေ့အရင်အရင်ဥပုပ်ကဘယ်ရောက်သွားတာပါတယ်မြတ်စွာဘုရားဘုရားအဖြစ်ရောက်သွားပြီဟုတ်သလားဘုရားဖြစ်တော့မြတ်စွာဘုရားဘောဓိညောင်မဲအောင်မှာကဆုံလာကြီးနေ့ညနေဆောင် မျက်ရှိစုပ်ဖြန့်ကျဲထားတဲ့ပလင်မောမှာသတင်းသုံးမိတာနဲ့မန္တကလာပြီးတော့ပလင်လူမြတ်စွာဘုရားကဒီပလင်ရဖို့တမ္မြတရှင်ညံတော်ရဖို့ရအတွက်လေးသိင်ချင်းနဲ့ကဘာတသိန်းကာလပတ်လုံးဒါနအစိုက်တဲ့ပါရမီတွေဖြည့်ခဲ့တာမြေကြီးတသက်ရှိပါတယ်ဆိုပြီးတော့မြေကြီးကိုလက်ညှိုးညွှန်း တသေထားတော့မြေငလျင်ပြင်းစွာလှုပ်ရေတွေကြီးအစိုက်ဒီဖြင့်ဖြစ်တဲ့အခါကျတော့မနစတိတွေပြေးကြနေမဝင်ခင်မဲမနက်ကရံကိုအောင်နေအဲ့ဒီပလင်ကိုအပရာဇိတပလင်လို့ဒီလိုခေါ်တယ်အပရာဇိတပလင်ဆိုတာသူတစ်ပါးတို့မအောင်နိုင်နဲ့မအောင်နိုင်နိုင်တဲ့ပလင်တဲ့ သူတို့ဘာလို့မအောင်နိုင်တဲ့ပလင်းအခုမနက်ကလာလူတယ်မရဘူးအပရာဇိတပလင်းအဲ့တော့နေမွေမိပါပဲမနစီရှုံးတော်မြတ်စွာဘုရားထဝဲဖို့ကေမပြတ်ဖဲနဲ့ပထမထွက်လေဝင်လေရှုပြီးတော့နာသီဝမှာစိတ်ထားပြီးလေထွက်လို့ထီတာဝင်လို့ထီတာရှုအောင် ရှုရချက်ချင်းပဲပထမဇန်ရနောက်ဒုတိယဇန်ရနောက်တတိယဇန်ရနောက်စတုထဇန်ရအဲ့ဒီပထမဒုတိယတတိယစတုထဇန်ဘာကွာခြားတာလဲဆိုတော့ပထမဇန်မှာတော့ဝိတဝိสารပိတိဒုက္ခဧကဂရဇန်ငါ၅ပါးပါတယ်ဇန်ဆိုတာစိတ်ငြိမ်းနေတာအာယုန်ထဲမှာစိတ်မြုပ်ဝင်နေတာဇန် အဲ့ဒီမြုပ်ဝင်နေတဲ့စိတ်ထဲမှာအာယုံစီစိတ်ဥတည်တင်ပေးတဲ့ဝိတက်ပါတယ်ကြံစီတယ်လို့တခါတခြားစကလုံးသုံးစရာမရှိလို့ကြံစီတယ်လို့ပဲဘာသာပြန်ရဒါပေမဲ့ကြံစီတာမဟုတ်ရှုစိတ်ကိုအရှုခံထွက်လေဝင်လေပေါ်ဥတက်ပြီးတင်ပေးတဲ့အစာဥတင်ပေးတာတင်ပေးတဲ့သဘောပါတယ် နောက်အဲ့လိုတင်ပေးတဲ့အတွက်ရှုစိတ်ဟာထွက်လေဝင်လေအာယုံပေါ်မှာကြာရောက်နေတဲ့အခါကျတော့ထွက်လေဝင်လေအာယုံပေါ်အာယုံကိုစီရင်သုံးတတ်တယ်လို့ခေါ်တယ်အမှန်တော့ဒါလည်းပဲစကလုံးအရာသာပြောတာစီရင်သုံးတတ်နေတာတော့မဟုတ်ဘူးထွက်လေဝင်လေပေါ်စိတ်ရောက်ပြီးတော့နေတာဒါပြောတာအဲ့ဒါကိုဝိสารလို့ခေါ်တယ်စီရင်သုံးတတ်တယ်လို့ဘာသာပြန်တယ်ဝိတ္တဝိสาร အဲ့ဒါထွက်လေဝင်နေအာယုံပေါ်မှာစိတ်ငြိမ်နေတော့နှစ်သက်မှုဝေါမြောက်မှုတွေဖြစ်တာပေါ့စိတ်တည်ငြိမ်နေရင်တမာရိယနေရင်ဝမ်းသာနေတာအဲ့ဒီနှစ်သက်ဝေါမြောက်မှုကို ပီတိခေါ်တယ်အဲ့လိုနှစ်သက်ဝေါမြောက်တဲ့အချိန်မှာပဲစိတ်ကဘယ်မှမလွင့်မင်းနဲ့စိတ်ထဲမှာလောဘဒေါသမောဟဘာမှမရှိတော့စိတ်ကချမ်းသာတယ်အဲ့ဒါကိုဒုက္ခခေါ်တယ် အဲ့ဒီထွက်လေဝင်လေအာယုံပေါ်မှာပဲစိတ်ဟာစိုက်ပြီးတော့တရှိန်နဲ့တည်နေတာကိုတမာရီလည်းခေါ်တယ်ဧကဂရာလည်းခေါ်တယ်။ဆိုင်းကအနေနဲ့တော့ဧကဂရာလို့သုံးတယ်။လူရင်းကတော့အာယုံပေါ်မှာစိတ်စိုက်ပြီးတည်ငြိမ်နေတာပြောတာ။ဧကဂရာအဲ့တော့ဝိတက်ဝိစာရပိတိဒုက္ခဧကဂရာအင်္ဂါပဲနှစ်ပါးပါတော့ ၅ပါးပါတယ်အဲ့ဒါပထမဇန်တဲ့ပထမဇန်ဆိုတာအစဆုံး စိတ်တည်ငြိမ်မှုပဲဒါပဲလူရင်းကတော့နောက်ဒီတဲ့ပုပ်ပြီးဆိုင်ပြီးယူလို့စိတ်ကပိုးပိုးတည်ငြိမ်လာတဲ့အခါကျတော့ပိုးအာယုံနဲ့မြုပ်ဝင်လာတဲ့အခါကျတော့ဝိတက်မပါတော့ဝိสารလည်းမပါတော့ဘာကြောင့်လဲဆိုတော့ ထွက်လေဝင်လေအာယုံပေါ်မှာပဲစိုက်ပြီးမြုပ်တည်ငြိမ်နေပြီဆိုတော့အာယုံပေါ်စိတ်ကဆွဲတင်မှုလူသေးလားမလို့တော့အဲ့ဒါအာယုံပေါ်ဥဒ္ဒတင်ပေးတဲ့ဝိတ္တဆိုတာဒါမရှိဘူးအာယုံစင်ញံသုံးသတ်တဲ့ဝိစာရလည်းမရှိတော့ဘာကြောင့်လဲဆိုတော့အဲ့ဒီအချိန်မှာအဲ့ဒီစင်ញံသုံးသတ်တဲ့ဆိုတဲ့သဘောလွန်သွားပြီးတော့နှစ်သက်ဝမ်းမြောက်မှုနဲ့ချမ်းသာနေတာတည်ငြိမ်နေတာဒါပဲရှိတော့ နှစ်သက်ဝမ်းမြောက်တာကပီတိချမ်းသာနေတာကဒုက္ခတည်ငြိမ်နေတာကဧကကတာအဲ့ဒါဝိတ္တနဲ့ဝိสารပြုတ်သွားသည့်အထိတမာရီအားကောင်းသွားတော့အဲ့ဒီဟာကိုဒုတိယအဆင်းဒုတိယဇံလို့ခေါ်တယ်အဲဒုတိယဇံမှာပိတိဒုက္ခဧကဂရဇံအငါသုံးပါးပါတယ်လို့ဒီလိုဆိုရတယ်ဝမ်းမြောက်နေတယ်ချမ်းသာနေတယ်တည်ငြိမ်နေတယ်ဒါပြောလို့ရတယ် အဲ့ဒါတဖြည်းနဲ့တဖြည်းပိုးပြီးတည်ငြိမ်သားရှိတော့ပိုးပြီးတည်ငြိမ်လာပိုးပြီးတည်ငြိမ်လာတဲ့အခါကျတော့ငြိမ်သက်လာတယ်အဲ့ဒါလိုငြိမ်သက်တဲ့အခါကျတော့လှုပ်ရှားတဲ့နှစ်သက်ဝမ်းမြောက်မှုပီတိဆိုတာမပါတော့မရှိတော့စိတ်ထဲမှာနှစ်သက်တဲ့ဝမ်းမြောက်တယ်ဆိုတာကိုမရှိတော့နှစ်သက်တဲ့ဝမ်းမြောက်တယ်ဆိုလို့ချင်းသူကလှုပ်တာကိုပီတိကလှုပ်တဲ့သဘောရှိတယ်တချို့များကြည့်လေ အဲဒီသဘောအောင်စင်းထွက်စေတွားကြည့်ကြသန်းဆိုတွားကြည့်တယ်ဟာဒီ6လုံးပါတယ်ဆိုထမခုံလားအဲ့ဒါဝမ်းမြောက်တဲ့ပီတိကလှုပ်တာလားငြိမ့်တာလားလှုပ်တာအာနိဒဝမ်းမြောက်မှုပီတိရှိနေလှုပ်တယ်အခုစိတ်ကပိုးငြိမ်လာတဲ့အခါကျတော့အဲ့ဒီလှုပ်တဲ့ပီတိလည်းမရှိတော့ဘူးအာယုန်နဲ့မှဝုတ်ပြီးတော့ချမ်းသာနေတယ် အဲ့ဒါကြတော့ဒါတတိယဇံလို့ခေါ်တယ်တတိယအဆင့်ပေါ့ဘိုးတဆင့်မြင့်သွားပြီဒုက္ခဧကဂတာဇိုင်းအင်္ဂါနှစ်ပါးရှိတယ်တဲ့ဘိုးမြင့်သွားပြီချမ်းသာနေတာနဲ့တည်ငြိမ်နေတာပဲရှိတယ်ဒီတဲ့ပိုးပြီးတဖြည်းဖြည်းအာယုန်နဲ့စိုက်မြုပ်သွားပြန်တဲ့အခါကျချမ်းသာတဲ့သဘောတောင်မရှိတော့ အာယုံမတည်ငြိမ်နေတဲ့သဘောလေးတစ်ခုပဲရှိတယ်ချမ်းသာတာလည်းမရှိဘူးမချမ်းသာတာလည်းမရှိဘူးဆင်းရဲတာလည်းမရှိဘူးမဆင်းရဲတာလည်းမရှိဘူးအာယုံမဆိုင်ပြီးမြုပ်ပြီးတည်ငြိမ်နေတယ်အကောင်းဆုံးချမ်းသာပေါ့အဲ့ဒီဟာကြတော့ချမ်းသာတာကို မပါတော့တဲ့အတွက်ချမ်းသာတာလည်းမဟုတ်မချမ်းသာတာလည်းမဟုတ်ဆင်းရဲတာလည်းမဟုတ်မဆင်းရဲတာလည်းမဟုတ်လို့သူ့ကိုဥပိ္ပခာလို့ခေါ်တယ်အလေအလတ်သဘောတဲ့အလေသဘော ချမ်းသာဆင်းရဲနှစ်ခုရဲ့အလဲအဲ့ဒီအလဲသဘောမှာနေတော့ဥပ္ပခါဒါကိုပဲလစ်လူရှုတယ်လို့ဒီလိုစကလုံးသုံးတယ်မှန်တော့လစ်လူရှုတာတော့မဟုတ်ပါဘူးအလဲရနေတာဒါကြောင့်မလို့အဲ့ဒီအစဉ်ကို စတုထဇင်းလို့သတ်မှတ်တယ်အဲ့ဒါကိုဥပိ္ခာဧကဂတာဆိုင်အင်္ဂါနှစ်ပါးရှိတယ်လို့ခေါ်တယ်ဘယ်နှစင်ရ ၄စင်ပထမစင်ကဘာဇာယင်္ဂါတွေပါလဲဒုတိယစင်ကပိတိဒုက္ခဧကဂတာတတိယစင်ကစတုထစင်ကဥပိ္ခာဧကဂတာအဲ့ဒါအငြိမ်ဆုံးအစဉ်ပေါ်ငြိမ်နေတာမြုပ်ပြီးငြိမ်နေပေါင်းကျင်လည်းဘာမှမသိတော့ အဲ့ဒါကိုပဲဇိုင်ချမ်းသာခံစားတယ်လို့ခေါ်တယ်ဟို၅ဆင့်ခွဲတာတနည်းရှိသေးတယ်အဘိဓမ္မာမှာတော့များသောအားဖြင့်၅ဆင့်ခွဲတယ်၅ဆင့်ခွဲတော့ဝိတ္တနဲ့ဝိสารကိုတစ်ဆင့်စီခွဲယူလိုက်တာအခုကတော့ဝိတ္တနဲ့ဝိสารကပထမဆင့်မှာပဲပါတယ်ဒုတိယဆင့်ကျနှစ်ခုလုံးပြုတ်ကျန်နေခဲ့၅ဆင့်ခွဲတဲ့အခါကျတော့ အဲ့ဒီ၅ပါးလုံးပါတဲ့အစဉ်ကပထမစဉ်နောက်ဝိတက်ပြုတ်ကြံပြီးဝိစာရပိတိဒုက္ခဧကဂရလေးခုပါတာတဆင့်ဆိုပြီးတော့အဲ့လိုခွဲလိုက်တယ်ဒါမဲ့ကျမ်းဂန်မှာတော့သမာပတ်၈ပါးလို့သုံးတဲ့နေရာမှာဒီဇာက၄ပါးပါပဲ၄ပါးဟာပိုးပြီးတော့ကောင်းပါတယ်အဲ့တော့မြတ်စွာဘုရားအဲ့ဒါလို့ ဗောဓိညောင်မဲအောက်မှာအပရာဇိတပလင်ခေါ်တဲ့မြက်ခင်းဖြန့်ခင်းထားတဲ့ပလင်ပေါ်မှာထိုင်ပြီးတော့ဇံဝင်စားစတုထဇံရောက်တဲ့အခါကျတော့အကျဉ်းချင်းဖမှန်ဝင်စားတော့၎င်းရမှာပုဗ္ဗေနိဝါဒနုတ္တိဉာဏ်ရရှိရှိဘဝတွေမှာဖြစ်ခဲ့တာတွေပြန်ပြီးသိတယ်ဉာဏ်၎င်းချိန်မှာရအဲ့ဒါလည်းပဲပုဗ္ဗေနိဝါဒနုတ္တိဆိုတာအဘိညာဉ်ပေါ့ ဇံအားကောင်းမှအားကောင်းတဲ့ဇံပေါ်အခြေခံပြီးတော့စိတ်ညွတ်ပြီးယူရတာအဲရှင်းရှင်းဘဝတွေသိရတွေ့ရတဲ့အခါကျတော့ဒုက္ခတွေကြီးပဲတွေ့တော့မှာပေါ့ဒုက္ခပဲတွေ့ပါ now အဲ့ဒါသကောင်ရန်လွန်တဲ့အခါကျတော့မြတ်စွာဘုရားပဋိစ္စသမုပ္ပါကိုဆင်ញင်မိရပဋိစ္စသမုပ္ပါဆင်ញင်မိရဩ မသိလို့ဘဝရာကြောင်းလှုပ်တွေလှုပ်မိတာပဲဒီလိုလှုပ်တော့လည်းပဲတဘဝအစာဆုံးစိတ်ကလေးဖြစ်လာဒီအစာဆုံးစိတ်ကလေးဖြစ်တာနဲ့နောက်ရုပ်တွေစိတ်တွေဆက်ဆက်ပြီးတဘဝဖြစ်ရုပ်တွေစိတ်တွေဆက်ဆက်ဖြစ်တာနဲ့မျက်စိတွေနားတွေနှာခေါင်းတွေရှားတွေပါးစပ်တွေဆိုတာဒါတွေပေါ်လာတယ်အဲ့ဒါတွေပေါ်လာပြန်တော့လည်းပဲနောက်ကြတော့မျက်စိနဲ့အဆင်းနဲ့ တွေ့ရပြန်တယ်နားနဲ့အသံနဲ့တွေ့ရပြန်တယ်နှာခေါင်းနဲ့အနံ့နဲ့တွေ့ရပြန်တယ်ရှားနဲ့အရာသနဲ့တွေ့ရပြန်တယ်ကိုယ်နဲ့ထိတွေ့စရာနဲ့ထိတွေ့ရပြန်တယ်ထိတွေ့မိတော့လဲခံစားမိပြန်တာပဲမျက်စိနဲ့အစင်းနဲ့တွေ့မိပြန်တော့လဲမလေးဒီစင်းလေးလှလိုက်တာဒါလေးလှလိုက်တာနားနဲ့အသံနဲ့တွေ့မိပြန်တော့လဲအိုးဒီသံလေးနဲ့ကောင်းလိုက်တာ နှာခေါင်းနဲ့အနံနဲ့တွေးမိပြန်တော့လေအိုးအနံလေးကမှွေးတာနော်။ဩဒီခင်းနံလေးကတင်းတင်းလေးငါဖြင့်ထမင်းတောင်စားလာပြီ။ဟုတ်ကလား။ဘာလို့တာခံစားနေတာမဟုတ်ဘူးလား။အဲ့တော့ထိတွေ့ရဲ့ခံစားတယ်။အဲ့လိုများခံစားဘူးလား။အကျိန်ငိမ့်ပါဗျာ။ဟုတ်လား။အကျိန်ငိမ့်အဲ့ဒီခံစားမှုတွေရှိလာပြန်တော့လေအိုး ကောင်းတဲ့ဟာတွေတာယာတတ်မဲ့တဲ့တဏှာတွေဖြစ်ပြန်ရောပူစားရင်နဲ့ဒီနေ့စားရတဲ့ဟင်းလေးများကောင်းရတာနော်နှစ်ပြန်ဒီလိုစားကောင်းမှာဒီနေ့ဗီဒီယိုရုပ်ရှင်ကကောင်းရတာဒီဗီဒီယိုရုပ်ရှင်နောက်တစ်ပတ်လည်းပြရင်ကောင်းမှာပဲကောင်းတာခံစားမိတဲ့အခါကျတော့အဲ့ဒီကောင်းတယ်ဆိုလို့ကိုမိမိယူဆထားတာကိုတာယာတတ်မဲ့တောင်းတာတဲ့တဏှာဖြစ်ရော ဒါတွေဖြစ်တော့အဲ့ဒီတဏှာတွေအဆုံးမသတ်နိုင်တော့ပိုးပိုးပြီးလိုခြင်းလားတတ်မဲ့လားနှစ်သက်လာတော့ဥပါဒံဖြစ်ပြန်ရောဒါနဲ့ပဲအဲ့ဒီနှစ်သက်တာတတ်မဲ့တာရအောင်လုပ်တော့လုပ်တဲ့အလုပ်တွေဖြစ်လာပြန်ရောအဲ့ဒီအလုပ်တွေက ကောင်းတဲ့အလုပ်မကောင်းတဲ့အလုပ်လုပ်မိကြတာကောင်းတဲ့အလုပ်လုပ်ပြီးတော့အဲ့ဒီကောင်းတဲ့အလုပ်ဆိုတဲ့အကြောင်းကြောင့်တစ်ခါနောက်ဘဝမှာ ကောင်းတဲ့ဘဝဘဝသည်ပရိသန္တိနေရပြန်တယ်စိတ်ရောဝိညာဉ်ရောရုပ်ရောနာမ်ရောမကောင်းတဲ့အလုပ်လုပ်မိပြန်တော့အဲ့ဒီမကောင်းတဲ့အလုပ်ချောင်းအကြောင်းကြောင့်နောက်ဘဝမှာမကောင်းတဲ့ဘဝဆင်းရဲတဲ့ဘဝရောက်ရပြန်တယ်တဘဝဆုံးသွားပြီမပြေဘူးနောက်တဘဝဆက်တယ်ဆက်တော့လဲအဲ့ဒီဘဝမှာလဲခုနလိုပဲသွားပြန်တယ်အဲ့ဒီဘဝမှာယုံနဲ့နန်းနဲ့တဘဝရဲ့လိုဖြစ်လာတာနဲ့ အိုရနာရသေရဆိုရင်ဘူးဆွေးရငိုကြွေးရစိတ်နှလုံးမချမ်းသာရပြင်းစွာပူလောင်ပင်ပန်းရနဲ့ဒုက္ခကြီးပါပဲကလားပဋိစ္စသမုပ္ပါမြတ်စွာဘုရားဉာဏ်သက်ဝင်ဆင်ញင်မိအဲ့တော့ဒီဒုက္ခတွေလွတ်ကြောင်းကဘာလဲဆိုလို့ရှိရင်တော့ဒီဒုက္ခတွေခေါ်တဲ့ယုံနဲ့နာကိုသိဖို့ပဲလို့ဆိုရဲလူတယ်ဒါပဲလွတ်ကြောင်းပဲ ဆိုပြီးအဲ့ဒီယုံနဲ့နံသိအောင်ဥပါဒာနဲ့ခန္ဓာခေါ်တဲ့ဆွေလန်းစရာယုံနံတွေကိုသတိနဲ့ကပ်ပြီးရှုရှုလိုက်တော့ဝိပဿနာဉာဏ်တွေဖြစ်ရှုတိုင်းရှုတိုင်းဖြစ်ပြီးပြတ်တာတွေ့ဖြစ်ပြမပြတ်နှိမ့်ဆက်လို့ဆင်းရဲတဲ့သဘောတွေတွေ့ဒီမြင်နေတဲ့ပုဂ္ဂိုလ်တ attva ရဲ့လို့အတ္တရဲ့လို့မရှိမပြတ်ဖြစ်ပြနေတဲ့ရုပ်အစဉ်နာဆင်မြပဲလို့အနတ္တဒုက္ခအနတ္တသဘောတွေသိပြီးဝိပဿနာဉာဏ်တွေထက်ထက်တန်တန်ဖြစ် ထက်တဲ့တန်တန်ဖြစ်ပြီးတော့အာယုံတက်ချိန်ကြတော့သောတပတိမဉဏ်ယဖူဉဏ်ယသကရာဂမိမဉဏ်ယဖူဉဏ်ယအနာဂမိမဉဏ်ယဖူဉဏ်ယရတမဉဏ်ယဖူဉဏ်ယရတမဉဏ်ဖူဉဏ်ယလည်းရတဲ့အချိန်မှာပဲသဗ္ဗညုတရွှေဉဏ်တော်ယဖရာအဖြစ်ရောက်တယ်ရတမဉဏ်ကကိလေသာအသောတွေအကုန်လုံးကုန်ခန်းစေတယ် ထူးခြားထက်မြက်တဲ့အသည့်သိတော့မသိသေးခင်ကရှိတဲ့အချို့သောအာသဝတွေဟာအခုလုံးဝအပြည့်စုံသိသွားတဲ့အခါကျတော့အဲ့ဒီအာသဝတရားခေါ်တဲ့ကိလေသာတွေလုံးဝမဖြစ်ပေါ်တော့ဘူးအပြည့်သာချုပ်ငိမ့်သွားရောအဲ့ဒါကိုပဲအရဟတမေညာကိုအာသဝခယညာအာသဝတရားတွေကိုဂုံစီတဲ့ညာလို့ခေါ်တာ အာသဝတရားဆိုတာဘာတွေလဲဖရာလို့အဲ့လိုလဲမမေးခြင်းနဲ့သိလဲမသိခြင်းနဲ့သိလို့လဲသိမထူးဘူးမေးလို့ပြောနေရရင်သိခြင်းလို့ပြောနေရရင်တရားကဘေးချော်သွားလဲအောင်ဟုတ်ကဲ့လားအဲ့ဒီတော့အာသဝတရားဆိုတာကိလေသာတွေပဲလို့ဒီလောက်ပဲမှတ်ထားလိုက်အာသဝတရားတွေကုန်ခန်းစေတဲ့ဉာဏ်ဆိုတာကိလေသာတွေကိုချုပ်ငြိမ့်စေတဲ့ဉာဏ်ပဲအဲ့ဒီဉာဏ်ဟာရတမေဉာဏ်ဒီတော့ ဘာကိလေသာမှမရှိတော့ဘူးဆိုတော့စိတ်ကတိတ်ဖြူစင်းသွားတဲ့အခါကျတော့သဗ္ဗညုတဉာဏ်လည်းရတော့တာပေါ့တရားအကုန်လုံးတရားတယ်မဟုတ်အကုန်လုံးအလုံးစုံအကုန်သိတဲ့ဉာဏ်ရတော့ဖျားဖြစ်ဖျားဖြစ်ပြီးတဲ့အခါကျတော့နောက်တနေ့အာယုံတက်ပြီးတော့နောက်တနေ့ကူးသွားရောကဆုံလာတိကျော်တရက်နေ့ပဲရောက်ပါတယ်မနေ့စောပေါ့ အဲ့ဒီအချိန်ကိုမိုးတော့ရံလို့ခေါ်တယ်ဒါပေမဲ့မိုးတော့လင်းတော့မလင်းသေးဘူးမိုးတော့ရံလို့ခေါ်တယ်အဲ့ဒီအချိန်မှာမြတ်စွာဘုရားဖြစ်ပြီးပြီးချင်းဆင်ញင်မိတယ်ဆင်ញင်လို့မလို့ဆင်ញင်မိတာနဲ့ဝမ်းမြောက်တော့စိတ်แท้တဲ့ဝမ်းမြောက်ဝမ်းသာ ဖြစ်တယ်တဲ့အဲ့ဒါကိုပဲမနတာဝဝဋ္ဌပိတဥဒ္ဒနာလို့ခေါ်တယ်စိတ်แท้နဲ့မဖြစ်တဲ့ဝမ်းမြောက်မှုနှုတ်ကတော့ထုတ်မရွတ်ဘူးတဲ့ ဘလို့စိတ်แท้တဲ့ဝမ်းမြောက်မှုဖြစ်တယ်လဲဆိုတော့အနေကဇာတိတံသာရံတန္တာဝိတံအနိဗ္ဗိတံကဟကာရံကဝေတံတောဒုက္ခဇာတိပုဏ္ဏပုဏ္ဏံကဟကာရကဒိဋ္ဌောတိပုဏ္ဏကေဟာနာကာဟတိသဗ္ဗာတေဖာတုကာဘဂာကဟကုတံဝိသင်္ကတံ ဝိသင်္ခါရကတံစိတ်တံတဏနံခယမေစကားစိတ်ထဲမှာအဲ့ဒါလိုဖြစ်ပြီးဝမ်းမြောက်တယ်တဲ့အဲ့ဒါကိုဥဒံဂါထာလို့ခေါ်တယ်ဥဒံစကားလို့ခေါ်တယ်ဝမ်းမြောက်လို့နှုတ်ကတော့ထုတ်ပြီးရွတ်တာမဟုတ်ဘူးတဲ့အဲ့ဒါစိတ်ထဲမှာဆင်ញံနှလုံးသွင်းပြီးဝမ်းမြောက်မိတာကဟကာရံ ခန္ဓာအိမ်ကိုဆောက်လုပ်ပေးတဲ့သူကို ကဝေတန်တော်ရှာမိနေစဉ်အနိဗ္ဗိတံအနိဗ္ဗိတံတော်ဆောက်လုပ်သူကို တွေ့နိုင်တဲ့ဉာဏ်ကို မရသေးသမျှကာလပတ်လုံးဝမရသေးကြမှာအနေကဇာတိတန်တာရံဘဝများစွာတန်တရာကာလပတ်လုံး ပန္ဒဝိတံပြေးသွားကြရလားလေးပြီအဖမ်းမံအကြိမ်ငိမ်အဖမ်းမံပြေးသွားကြရလားလေးပြီဒီယုတ်ခန္ဓာနာခန္ဓာရတာဆင်းရဲနေတာပဲအဲ့ဒီယုတ်ခန္ဓာနာခန္ဓာခေါ်တဲ့အိမ်ကြီးကိုဆောက်လုပ်ပေးတဲ့လက်သည်လက်သမားကိုညံနဲ့ရှာနေရှာနေတဲ့အချိန်မှာရှာနေစဉ်မှာ ဘလောက်ကြအောင်ရှာနေခဲ့သလဲဆိုတော့လေးတင်ချင်တဲ့ကဘာတသိန်းကာလပတ်လုံးရှားနေခဲ့တာဒီခန္ဓာအိမ်ကြီးဘသူဆောက်ပေးတာပါလိမ့်ဘသူဆောက်လို့ဒီဒုက္ခခန္ဓာအိမ်ကြီးဖြစ်ပြီးတော့ဒုက္ခဆင်းရဲတွေရနေတာပါလိမ့်အဲဘယ်အချိန်ကစခဲ့သလဲလို့ဆိုတော့ဒီပင်ကရာမြတ်စွာဘုရားရဲ့ခြေတော်ရင်းမှာအဘိနိဟာရခေါ်တဲ့ဘုရားဖြစ်ဖို့ရာအတွက်စုပန်တဲ့အချိန်ကစပြီးတော့ ခန္ဓာဆင်းရဲကိုပြုလုပ်တဲ့ခန္ဓာအိမ်ရဲ့လက်သက်လက်သမားကိုရှာခဲ့တာတဲ့တဘဝပြီးတဘဝဘဝတွေအသင်ချေအသင်ချာမရေမတွက်တာအောင်တန္တရာထဲမှာတပြေးတည်းပြေးခဲ့ရတာပဲတဲ့အခုအချိန်ထိအခုမှပဲအပြေးရရတော့တယ် အဲ့ဒါလိုပြေးနေတဲ့အချိန်မှာဘာတွေဖြစ်နေသလဲဆိုတော့ထက်ခါထက်ခါဘဝတွေဖြစ်နေခဲ့တာတဲ့လေးသိင်ချေနဲ့ကဘာတသိင်ကာလပတ်လုံးထက်ခါထက်ခါဘဝတွေဖြစ်တာတဲ့ဒုက္ခဇာတိပုဏ္ဏပုဏ္ဏံဇာတိဘဝထက်ခါထက်ခါဖြစ်နေရခြင်းသည်ပုဏ္ဏပုဏ္ဏအကျဉ်းငြိမ်အဖမ်းမှန် ဇာတိဘဝသည်ဖြစ်ရခြင်းသည်ဒုက္ခဆင်းရဲလှပါတကားလေးသိချင်တဲ့ကဘာတသိန်းကာလပတ်လုံးဖြစ်လိုက်၊အိုလိုက်၊နာလိုက်၊သေလိုက်၊ဆွေးဘူးဆွေးလိုက်သေလိုက်နောက်တခါဖြစ်လိုက်နာလိုက်ဆွေးဘူးဆွေးလိုက်သေလိုက်နောက်တခါဖြစ်လိုက်နာလိုက်ဆွေးဘူးဆွေးလိုက်သေလိုက်ထက်ခါတခါအဆက်မပြတ်ဒီခန္ဓာကြီးရရပြီးတော့ ဘဝတွေအသေးသေးဖြစ်ခဲ့ရတာဆင်းရဲလိုက်တာတဲ့အခုမှပြန်ဆင်ញင်နှလုံးသွင်းပြီအဲ့ဒါလို့ဒီဆင်းရဲတွေလှုပ်ပေးတဲ့လက်သမားကိုရှာနေတဲ့အချိန်မှာဒီလက်သမားကိုသိတဲ့ဉာဏ်ကို မရသေးသမျှကာလပတ်လုံးဘဝတွေအဖြစ်ခံရပြီးတော့ဆင်းရဲတွေအချိန်ငိမ့်အဖန်ပြန်ဖြစ်ခဲ့ရတဲ့ဆင်းရဲလိုက်တာအခုတော့ဆင်းရဲသေးလား မြတ်စွာဘုရားလေမစင်ရတော့ဘူးဘာကြောင့်မစင်ရလဲဆိုတော့လက်သမားကိုတွေးသွားလို့တဲ့ခန္ဓာအိမ်ကိုဆောက်ပြီးတဲ့လက်သမားကိုတွေးသွားလို့တွေးသွားတော့လက်သမားတတ်ပြလိုက်တာပေါ့တတ်ပြလိုက်တော့ဒီလက်သမားနောက်ထပ်ခန္ဓာအိမ်ဆောက်ပေးနိုင်သေးလားမပေးနိုင်တော့ဘူးဒီလိုဆိုတော့ဆင်းရဲအောင်မလား ငြိမ့်သွားရောကဟကာရကဒိဋ္ဌောတိပုဏ္ဏကေဟန္နကာဟတိသဗ္ဗတေဖာတုကာဘကကဟကုတံဝိသင်္ခတံဝိသင်္ခာရကတံစိတ်တံတဏနံခယမေစကာအဲ့ဒီတုန်းကလေမြတ်စွာဘုရားအဲ့ဒါလို့ဆင်ញင်ပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်နေတော့ဘုရားရှင်ရဲ့ ရှေ့ကနေပြီးတော့များကြာကြာနာနာဖူးမြော်နေရရင်ဘလောက်ကောင်းမလဲနော်အမတန်ကြီးညိုစရာဝမ်းသာစရာအားရစရာကောင်းမှာပဲကဟကာရကဒိဋ္ဌောတိပုဏ္ဏကေဟာနာဂဟတိသဗ္ဗတေဖာတုကာဘဂာကဟကုတံဝိသင်္ခတံဝိသင်္ဃာရကတံစိတ်တံတဏနံခယမေစကား ဂဟကာရကခန္ဓာအိမ်ကိုအကျဉ်းငိမ်ဆောက်လုပ်ပေးတဲ့အိုတဏလက်သမာတွေ့သွားတော့ခန္ဓာအိမ်နေဖြစ်တာဘာကြောင့်လဲဆို ဖြစ်ခြင်းလို့ဖြစ်တာကိုလို့သိသွားတယ်ဖြစ်ခြင်းတယ်ဆိုတာဘာတော့တဏဘောအဲ့ဒါဘောဘဝအသေးဖြစ်ခြင်းနဲ့လူဘဝရခြင်းနဲ့နတ်ဘဝရခြင်းနဲ့သတိကြွယ်ဘဝဖြစ်ခြင်းနဲ့ ရှင်ဘဝရှင်မင်းဘဝအရှင်ဘီဘဝလိုချင်တယ်သမထဘဝလိုချင်တယ်စသည်ဖြင့်ရှင်းနေဂဟကာရကခန္ဓာအိမ်ကိုအကျဉ်းငိမ်ဆောက်လုပ်ပေးတဲ့ဩတဏလက်သမားဒါနိယခုခန္ဓာ၌တွန်းသိကိုဒိဋ္ဌောတိညာနဲ့ဆက်ဆာတွေ့မြင်အပ်ပေပြီပါတယ်တော့ ခန္ဓာအိမ်ကိုဆောက်လုပ်ပေးတဲ့လက်သမားအခုသိကိုငါတွေးပြီတဲ့တင်မဲခန္ဓာအိမ်နေအချိန်ချင်းအဖမှန်ထက်ခါထက်ခါဆောက်ပေးနေတာပဲဒီလိုမဟုတ်လားတွေးသွားပြီဘယ်သူတဲ့တော့လက်သမားတဏ္ဍာသဟဂါရကဒိဋ္ဌောတိပုဏ္ဏဂေဟာနဂဟတိဒွန်သင်သည်ပုဏ္ဏတပံဂေဟံခန္ဓာတိဟုသော အိင်္ဂုဏဂဟတိ ဆောက်လို့၍မပေးရတော့လတံမြတ်စွာဘုရားအတွက်ပြောတာနော်သူ့အတွက်သူဆင်ញင်းနေတာတွံသင်္သနာသည်ပုဏ္ဏတပံဂေဟံခန္ဓာသည်ဟုသောအိမ်ကိုနာဂဟတိဆောက်လို့၍မပေးရတော့လတံဘာပြောတာတော့နောက်ထဘဝသည်ဖြစ်အောင် သင်တဏှာလုံးမပေးနိုင်တော့ဘူးတဲ့။ဘာကြောင့်လဲဆိုတော့သင်ကိုငါပယ်တတ်လိုက်လို့အရာဓမညာနဲ့ ဟုတ်ကဲ့လားရတမိတ်ဉာဏ်နဲ့ပယ်သတ်လိုက်လို့မို့တဏှာလက်သမမရှိတော့တဲ့အတွက်နောက်ထခန္ဓာအသစ်လုံမပေးရတော့ဘူးဒီလိုဆိုလို့ရှိရင်ဆင်းရဲအသေးရအောင်မလားမရတော့ဘူးပုဏ္ဏဂေဟနာကာတိသဗ္ဗတေဖာတုကဘဂဂဟကုတံဝိသင်္ခတံတေတင်ဤဂဟကုတံအိမ်ဤ အထွတ်ဖြစ်တဲ့ခေါင်ကျုပ်ဝါကိုလည်းဝိသင်္ခတံဖြစ်စည်းပြဖြစ်စည်းပြီးပေပြီအိမ်ခေါင်မိုးတဲ့အခါကျတော့အချင်းတွေကအလဲကခေါင်ပေါ်မှာသွားပြီးစုစုတော့အဲ့ဒီအချင်းတွေကိုယ်ယူကာယမဖြစ်အောင်အပေါ်ကခေါင်းအုပ်ဝါဆိုတာအုပ်ရတယ်ဒါမှမဟုတ်တင့်နေလည်းအုပ်ရသူမိုးလည်းပဲအပေါ်ကအဲ့လိုတင့်နေအုပ်ရတယ်သူနဲ့အုပ်ရတယ် အဲ့ဒီအပေါ်ကဖျို့ဖျဲမဖြစ်အောင်အုပ်တဲ့ဟာကို အထွတ်လို့ခေါ်တယ်အဲ့ဒါခေါင်းအဝါပဲအဲ့ဒါကိုဂဟကုတံဂဟကုတံအိမ်ဤအထွတ်သက်ဖွယ်ဖြစ်တဲ့အဝိဇ္ဇာကိုလည်းဝိသင်္ခတံဖြစ်စီပြီးပေပြီခေါင်းဝါသက်ဖွယ်ဖြစ်တဲ့နဲ့တူတဲ့အဝိဇ္ဇာကိုဖြစ်စီပြီးပြီ အိမ်ကခေါအိုးဝါမရှိဘူးဆိုလို့ရှိရင်အမိုးတွေကလေးနောက်လွင့်မသွားဘူးလားလွင့်သွားပြီဆိုလို့ရှိရင်မိုးတွေရိုးအိမ်မပြက်ပေဘူးလားပြက်တယ်ခေါအိုးဝါရှိရင်ဖြင့်အဲ့ဒီအိမ်မပြက်ဘူးပေါ့အခုတော့အဲ့ဒီဝါကြီးဖြက်ပြလိုက်ပြီတဲ့မြတ်စွာဘုရားဖြက်ပြလိုက်ပြီဆိုတော့အဲ့ဒီခန္ဓာအိမ်ကြီးကရှိသေးလားနောက်ထပ်ကိုဆောက်လို့ရအောင်မလားမရတော့ဘူးဒါပြောတာ အဲ့ဒီခေါင်အဝါခေါ်တဲ့အထုကဘယ်သူလဲဆိုတော့အဝိဇ္ဇာတဲ့အမှန်တဘာဝမသိတာ အမှန်တဘာဝမသိတဲ့အဝိဇ္ဇာဆိုတဲ့မောဟကိုငါအပြည့်သမဉ္ဉဏ်နဲ့ပယ်သပြလိုက်ပြီဒါကြောင့်မသိတာမရှိတဲ့အတွက်အာလုံးသိပြီဒါပြောတာသိပြီဆိုတဲ့အခါကျတော့ပြန်ပြီးအဖြစ်မခံတော့ဘူးပေါ့ခန္ဓာအသစ်အဖြစ်မခံတော့ ဂဟကုဏအိဤအထွတ်တပွဲဖြစ်သောအဝိဇ္ဇာခေါ်တဲ့မောဟကိုလည်းဝိသင်္ကတံဖြစ်စည်းပြီးပေပြီဒေသင်ဤဖာတုကာအချင်းယနဲ့ဒိုင်းများတပွဲ ဖြစ်တဲ့တခြားကိလေသာတွေကိုလည်းပဲဘက်ကပြုံမြုံပြက်အောင်ချိုးဖြက်အပ်ပေပြီတဗ္ဗာတေဖာတုကာဘက်က ဒေတင်ဤတဗ္ဗအလုံးစုံကုန်သောဖာတုကာအချင်းယနေ့ဒိုင်းများနဲ့တူတဲ့ကြံတဲ့ကိလေသာတွေကိုလည်းဘက်ကပြုံမြုံပြက်အောင်ချိုးဖြက်အပ်ပေပြီ။ပါတယ်တော့ခေါင်းဆောင်ဖြစ်တဲ့အဝိဇ္ဇာခေါ်တဲ့အိမ်အထွတ်လည်းငါဖျက်ပြလိုက်ပြီ။အချမ်းရံဖြစ်တဲ့ဒိုင်းမြား အချင်းရင်းနေဆိုတဲ့အိမ်ရဲ့အမိုးရဲ့အစဉ်အပြေနေတရားတွေကိုလည်းဒါကိလေသာတွေကိုလည်းငါအကုန်လုံးချိုးဖျက်ပစ်လိုက်ပြီတဲ့သွားပြီအိမ်ကြီးရှိသေးလားအဲ့ဒါပြောတာခန္ဓာအိမ်မရှိဘူးဆိုဆင်းရဲအောင်မလားအဲ့ဒါပြောတာသဗ္ဗတေဖာတုကဘေကာဂဟကုတံဝိသင်္ကတံ ဂဟာကုတံအေးအထွတ်တပွဲဖြစ်သောအဝိဇ္ဇာခေါ်တဲ့မောဟကိုလည်းဝိသင်္ကတံအရဟတမေညာဖြင့်ဖြစ်စီအပ်ပေပြီဒေသင်တဏလက်သမားဤတဗ္ဗလုံးစုံသောဖာတုကအချင်းရနဲ့တိုင်းမြားတပွဲဖြစ်တဲ့ဉာဏ်နဲ့ကိလေသာတွေကိုလည်း ဘက်ကပြုံပြုံပြက်အောင်ချိုးဖြက်အပ်ပေပြီသွားပြီကိလေသာတွေအကုန်ငြိမ်းဟုတ်ကဲ့လားကိလေသာတွေငြိမ်းပြီဆိုတော့စိတ်ကလည်းဖြူစင်ငြိမ်းပြီးငြိမ်းအေးချမ်းသာမနေဘူးလားငြိမ်းအေးချမ်းသာတယ်ဝိသင်္ခါရကတံစိတ်တံတဏ္ဏံခယမစ္စကာတသမထို့ကြောင့် မင်္ဂာဤစိတ်တံစိတ်တိဝိသင်္ခါရကတံဖြစ်မှုပြမှုသင်္ခါရကင်းရာနိဗ္ဗာန်သို့အာယုံပြုလျက်ရောက်ချေရောက်လျက်ရှိကြပြီအာယုံပြုသောအခြင်းရောက်လျက်ရှိကြပြီနိဗ္ဗာန်ကိုအာယုံပြုပြီးငါစိတ်ကအာယုံပြုနေပြီတဲ့နိဗ္ဗာန်အာယုံပြုနေတယ်ဆိုတဲ့ကငြိမ့်အိနေတာမလားငြိမ့်အိနေတာဝိသင်္ခါရကတံစိတ်တံ တဏှာနံခယာမေစကာတဏှာနံလိုခြင်းတတ်မဲ့နှစ်သက်တွေ့တာမှုတဏှာတို့ဤခယံကုံရာဖြစ်သောအရဟတဘုကိုလည်းဣဇဂာရပေရောက်ပေပြီအရဟတမေညာကကိလေသာအလုံးကိုအကုန်လုံးပယ်သတ်ပြလိုက်တဲ့အခါကျတော့ တဏှာလည်းငြိမ်းဝိဇ္ဇာလည်းငြိမ်းအဲ့လိုငြိမ်းတော့အရဟတမေစိတ်ဖြစ်ပြီးနောက်ကကကဖြစ်တဲ့အရဟတဖို့စိတ်ကြတော့ကိလေသာများရှိသေးလားမရှိတော့ဘူးဒါကြောင့်အရဟတဖို့စိတ်ကိုကိလေသာတို့ရဲ့ကုံရာတဲ့တဏှာနံတဏှာကောင်းဆောင်သောကိလေသာတို့ဤခယံကုံရဖြစ်သောအရဟတဖို့ကိုလည်းဣဇကာရပေရောက်ပေပြီရနေပြီ ဝမ်းသာစရာမကောင်းလားမြတ်စွာဘုရားလို့ကိုယ်လည်းအဲ့ဒါလူများကိလေသာတွေငြိမ်ပြီးတော့ငြိမ်အေးချမ်းသာနေမယ်ဆိုလို့ရှိရင်ဒီလိုပဲဝမ်းမြောက်မှုတွေမဖြစ်ပေဘူးလားအဲ့ဒါလိုငြိမ်အဲ့ဒါလောက်ငြိမ်အေးမှုမပြောနဲ့အခုအခိုက်အတန့်အဖြစ်ကြောင်းနဲ့ရောက်လို့တရားမလို့တရားလေးတော်တော်တမာရီလေးတော်တော်ဖြစ်လို့မလို့ငြိမ်နေတယ်ဆိုလို့ရှိရင်ပဲဝမ်းမလာဘူးလား အဲလုံးဝကိလေသာတွေအမြင့်ပြငြိမ့်သွားပြီဆိုလို့ရှိရင်ဝမ်းသာတဲ့အဆင်ဟာနှိုင်းစရာကို မရှိတော့ဘူးဒါကြောင့်မြတ်စွာဘုရားဥဒန်းကျူရဲ့နောက်တနေ့ကျတော့မြတ်စွာဘုရားဒါရမကပဲနဲ့ပဋိစ္စသမုပ္ပါကိုအနုလုံးပฏิလုံးပြန်ဆင်ရင်နဲ့ဆင်ရင်ပြီးတော့ယဒါဝေပတုဘွန်တိဓမ္မအာတပိနောဇာယတောပြမနာတအစရှိသည်ဖြင့်ထပ်ပြီးတော့ဥဒန်းကျူရဲ့ အခုအနေကဇာတိတန်တရာကဖျားဖြစ်ဖြစ်ပြီးပြီးခြင်းဆင်ခြင်းနှလုံးသွင်းမိပြီးဝမ်းမြောက်တဲ့ဥဒန်းဂါထာအခုနယတာဝေပါတုဝန္တိဓမ္မအစာရတဲ့တရားတွေပဋိစ္စသမုပ္ပါအနုလုံးပฏิလုံးဆင်ញနာတွေကနောက်တနေ့ကျမှပြန်ပြီးဆင်ញင်မိဒါကြောင့်အနေကဇာတိတန်တာရံဆိုတဲ့စကားကို ပထမဗုဒ္ဓဝဆနာလို့ခေါ်တယ် မြတ်စွာဘုရားရဲ့ပထမဥဆုံးစကားတော်တဲ့ဒါကြောင့်ယောဂီတို့ကိုရအောင်လုပ်ပေးထားတာတို့များလည်းပဲဒီလိုပဲကိလေသာငြိမ့်ပြီးဆင်းရဲငြိမ့်မဲ့ဆိုရင် ရှင်မမြတ်ဘုရားလိုပဲဝမ်းသာမှုဥဒန်းနေစိတ်ထဲရတယ်မကွာမကပဲနဲ့နှုတ်ကပါမျက်ဆိုလဲရမှာမလေးငြိမ့်အေးလိုက်တာ ချမ်းသာလိုက်တာငြိမ့်အေးလိုက်တာ ချမ်းသာလိုက်တာအဲ့ဒါလိုဖြစ်အောင်လို့ အနေကဇာတိသံပါရံတန္တဝိတံအနိဗ္ဗိတံကဟဂါရံကဝေတံတောဒုက္ခဇာတိပုဏ္ဏပုဏ္ဏံကဟဂါရကဒိဋ္ဌောတိပုဏ္ဏကေဟံနာဂဟတိတဗ္ဗတေဖာတုကဘဂကဟကုတံဝိသင်္ခတံဝိသင်္ခာရကတံစိတ်တံတဏနံခယမေဇကာ ခန္ဓာတည်းဟူသောအိမ်အိမ်ကိုအကျဉ်းချင်းဆောက်လုပ်ပေးတဲ့လက်သမားကိုရှာဖွေနေသမျှကာလပတ်လုံးထိုလက်သမားကိုသိနိုင်တဲ့အသိဉာဏ်ကိုမရသေးသမျှဘဝတွေထခါထခါဖြစ်ပြီးတော့ဘဝများစွာတန္တရာကာလပတ်လုံးထခါထခါပြေးခဲ့လွှားခဲ့သွားခဲ့ရလာလေပြီ။ဩဘဝထခါထခါဖြစ်ရ။ ဆင်းရဲလိုက်တာနော်ဟဲ့တဏလက်သမားအခုခန္ဓာအိမ်ကိုဆောက်တဲ့လက်သမားဟာသင်မဲလို့သင်ကငါတွေ့ပြီ နောက်တစ်ဖန်ငါရဲ့ခန္ဓာအိမ်ကိုသင်မဆောက်လို့ပေးရလို့တော်လက်တန်းသင်ရဲ့အိမ်အထွတ်ခေါ်တဲ့အဝိဇ္ဇာကိုလည်းငါဖျက်ဆီးပြီးပြီ အိမ်ရဲ့အချင်းရင်နဲ့ဒိုင်းမြသက်ဖွယ်ဖြစ်တဲ့တခြားတခြားကိလေသာကိုလည်းငါဖျက်ဆီးပြီးပြီ။ဒါကြောင့်အခုအချိန်မှငါဤစိတ်ဟာဖြစ်မှုပြမှုသင်္ခါရကင်းရန်နိဗ္ဗာန်ကို အာယုံပြုလျက်ငြိမ်းအေးစွာရောက်နေပြီ။တဏှာအစရှိတဲ့ကိလေသာတွေကိုကိလေသာတို့ကုံရဖြစ်တဲ့အထတ္တဖို့ကိုလည်းပဲငါရလျက်နေပေပြီ။ဟောအဲ့ဒီအတိပ္ပယ် မကောင်းဘူးလားသိကောင်းတာပဲနော်အတိပဲသိရင်သဘောတရားအနေနဲ့အတိပဲသိရင်လည်းကောင်းတယ်ကိုယ်သဏ္ဍာန်မှာဒီတရားတွေဖြစ်ရင်တော့ပြောเสียမလိုတော့ဘူးဟုတ်ကလားပြီးတော့မှပဋိစ္စသမုပ္ပါဒ်ကိုဆင်ញင်တယ်ပြီးတဲ့အခါကျတော့မြတ်စွာဘုရားအဲ့ဒီဘောရိပင်အောက် ပလင်တော်ဘောကမထပဲနဲ့ခုနှစ်ရက်ကိလေသာမှဝိုးမြလွတ်မြောက်ခြင်းဆိုတဲ့ဝိမု ക്തി ဒုက္ခကိုချမ်းသာချမ်းသာကိုခံစားနေတယ်အဲ့ဒီနောက်လည်းပဲဟိုနေရာရွှေ့ခုနှစ်ရက်ဒီနေရာရွှေ့ခုနှစ်ရက်နဲ့ခုနှစ်ရက်ခုနှစ်လီဝိမု ക്തി ဒုက္ခခံစားတယ်ခုနှစ်ရက်ခုနှစ်လီဆိုတော့ဘယ်လောက်ဖြစ်သွားတော့49ရက် ကဆုံလာပြီးတော့တရက်ကစပြီးတော့အဲ့ဒီဘောဓိပင်ပဝန်းကျင်မှာပဲပန္လင်္ကတတ္တဟအာနိမိတတတ္တဟစင်္ကမနတတ္တဟအစရှိသည်ဖြင့်ခုနှစ်ရက်ခုနှစ်ရက်သတင်းသုံးပြီးတော့ချမ်းသာခံစားနေ49ရက်နောက်နောက်ဆုံးယတတ္တပတတ္တမယတတ္တပကြတဲ့အခါကျတော့လင်းလုံးမင်းရင်မှာသတင်းသုံးနေစဉ် ဥက္ကလာပကဂုံသီညီနောင်သူတို့ရဲ့ဆွေမျိုးဖြစ်တဲ့နတ်တွေကလမ်းညွန်လိုက်တာနဲ့ပဲမြတ်စွာဘုရားထံမောက်ရောက်လာပြားစုံမုံနဲ့မုံကြွယ်จิตတွေလှူကြလူကြပြီးတော့မြတ်စွာဘုရားထံမှာသရဏဂုံဆောက်တည်ကြသရဏဂုံဆောက်တည်တယ်ဆိုတာတပည့်တော်တို့ဟာရှင်တော်မြတ်ဘုရားကိုစိတ်ကကိုယ်ဝဲတဲ့ဥပါဒကလို့ မှတ်တော်မူပါဗျာတပည့်တော်ဟာရှင်တော်မြတ်ဘုရားရဲ့တရားတော်တွေကိုယုံကြည်စိတ်ကကိုယ်ွယ်တဲ့ဥပဒကတွေမှတ်တော်မူပါဗျာလျှောက်တော့ဗုဒ္ဓတရဏဂုံနဲ့ဓမ္မတရဏဂုံနှစ်ခုတည်သွားတယ်ဘုသူတဏ္ဍမှာလဲကုံတယ်ညီနောင်နှစ်ယောက်ဘုသူတဲ့တယ်နာမည်တပုဒ္ဒနဲ့ဗန္လိကာ ဒီဟိုကတော့အဲ့ဒါအဲ့လိုအတန်မထွက်ဘူးသူတို့စာလေးလေးလည်းစလုံးမောင်းကလည်းတစ်မျိုးပဲဘယ်လိုအတန်ထွက်တယ်လဲဆိုတော့တပတ်သူနဲ့ဗန္လိကာတဲ့တပုဒ္ဒကိုတပတ်သူဗန္လိကာသူရနာမည်ဆိုတာအတန်ထွက်လွဲရင်လွဲနိုင်တာပေါ့လေဒါတော့အဲ့ဒီပုံကိုယ်တွေဟာမြတ်စွာဘုရားရဲ့သာသနာတော်မှာပထမဆုံးသရဏဂုံတည်တဲ့ ပုဂ္ဂိုလ်တွေသို့တော်တရဏဂုံသုံးပါးမရှိသေးဘူးနှစ်ပါးပဲရှိတော့နှစ်ပါးပဲတည်သေးတယ်ဘာနဲ့ပါတော့ဘုံနာနဲ့ဓမ္မပဲတန်ခါမရှိသေးလို့အဲသူတို့လည်းပဲမြတ်စွာဘုရားထံကပူဇော်ဖို့ရတောင်းတဲ့အခါကျတော့ရှင်တော်မြတ်ဘုရားကဆံတော်ကိုလက်နဲ့တတ်လိုက်တဲ့အခါကျတော့ဆံတော်ရှေ့စုလက်ထဲကပ်ပါလာပူဇော်ဖို့ရသူတို့ပေးလိုက်တယ်သူတို့လည်း ပြန်သွားဥက္ကလာပရောက်တဲ့အခါကျတော့ဒီဆန်တော်ရှစ်စုကိုဖျားတဲပြီးတော့ဌာပနာပြီးဌာပနာလိုက်တယ်တဲ့အဲ့ဒါအခုတော့ပြောကြတာကတော့အဲ့ဒီစေတီဟာရွှေရုံကြီးပဲလို့ရွှေရုံစေတီတော်ကြီးပဲလို့ပြောကြတာပဲအဲ့လောက်ခရီးဝေးဝေးအဲ့ဒီခါတုန်းကသွားနိုင်ကြလားတော့မသိဘူးလွန်ခဲ့တဲ့နှစ်ပေါင်း2500 86ခုနှစ်မဟုတ်လားအဲ့ဒီအဲ့ဒီခါတော့မတလောက်ဝေဝေကြီးများရပိန်လက်ကြီးတွေနဲ့သွားလာမသိအဲ့လိုပြောကြတာပဲဒါပေမဲ့သူတေသနာပညာရှင်တွေကတော့အဲ့ဒီဥက္ကလာပါဆိုတာအိန္ဒိယမှာအခုဩရိတနယ်ဆိုတဲ့ပြည်နယ်ဆိုတဲ့နေရာဟာရှိကဥက္ကလာပဖြစ်เสียရှိပါတယ်လို့ဆိုပြီးသူတို့အထောက်အထားတွေနဲ့ရေးကြတယ် အိန္ဒိယတဲတင်ပေါ့လေဗမာပြည်ကြောက်မရောက်ဘူးပေါ့အဲ့လိုဆိုကြတယ်သို့သောလူရင်းကတော့အဲ့ဒါမဟုတ်ပါဘူးလူရင်းကတော့ဒီကုံတဲ့နှစ်ယောက်ဟာညီတော်နှစ်ယောက်ဟာပထမဆုံးတရဏဂုံတည်တဲ့ပုဂ္ဂိုလ်တွေပဲအဲမြတ်စွာဘုရားလည်းတတ္တမတတ္တဟပြီးတဲ့အခါကျတော့အဇဘာလညောင်စိတ်ကြောင်းညောင်မင်းပဲပြန်ပြီးတရင်သုံးပြန်ပြီးတရင်သုံးတဲ့အခါကျတော့ရက်90မြောက်ပေါ့ တရင်ညို့ကဆုံလိုက်ပြီးတော့တရက်နေ့ကစပြီးရက်90မြောက်ဝါဇူလာဇန်6ရက်လောက်ဖြစ်လိမ့်အဲ့ဒီမှာမြတ်စွာဘုရားဂိုင်ငါရထားတဲ့တရားတွေဘသူတွေကိုအစာဥဆုံးခေါ်ရပါမလဲကျမ်းဂန်ကတော့ပထမဒီလိုရှိတယ်မြတ်စွာဘုရားဟာရထားတဲ့တရားတွေပြန်လေဟောပြဖို့ဟောကြားဖို့စိတ်ညွတ်တော်မမူဘူးတဲ့ ဘာကြောင့်လဲလို့ဆိုတော့တရားတွေကနည်းနည်းတယ်တိမ်မွေ့တယ်သိနိုင်မြင်နိုင်ခဲ့တယ်ကံပြီးတော့ဒုသတောဒုရဏုဘောသောအတ္တကဝဆရောပန္တိတဝေရဏီယောနည်းနည်းတိမ်မွေ့လွန်းလို့သရောပညာပြည့်စုံတဲ့ပုဂ္ဂိုလ်သေးတာသိနိုင်တဲ့တရားတွေဒါပေမဲ့အခုအချိန်မှာတတ္တဝါတွေရဲ့တဏ္ဏမှာကလောဘဒေါသမောဟဆိုတဲ့ကိလေသာမြူတွေတိတ်များနေတယ်ဒီမြူတွေအဖုံးခံရတဲ့ တတ္တဝါတွေရဲ့ဉာဏ်ဟာဒီလောက်နဲ့နဲ့သိမ်မွေ့တဲ့တရားတွေသိနိုင်မှာမလားသိနိုင်မယ်မထင်ဘူးဟောလို့ရှိရင်ပြမယုံများဖြစ်မယ်မဟောတော့ဘူးအဲ့လိုစိတ်ညွတ်တယ်တဲ့ဒီခါကျတော့မှတဟံပတိမြမာကြီးကလာပြီးအဲ့ဒါသိလို့ဆင်းလျှောက်တယ်ရှင်တော်မြတ်ဖေဟာတရားဟောတော်မူပါဖေဟာဝိဝရတုအမတတ္တ द्वार နိဗ္ဗာန်တကားဖွင့်တော်မူပါဖေဟာ ပညာတည်းဟူသော မျက်စိ၌ကိလေသာမြူနေသောတ attva တို့လည်းပဲရှိကြပါသေးတယ်ထိုတ attva တို့ဟာတရားမနာရရဲ့မနာရခြင်းကြောင့်ဆုံးဆုံးရှုံးကြပါလိမ့်မယ်ဒါကြောင့်မလို့ရှင်တော်မြတ်ဖေဟာဟောလို့ရှိရင်ဒီပညာတည်းဟူသောမျက်စိ၌ကိလေသာတည်းဟူသောမြူနေပါသောတ attva များရှင်တော်မြတ်ဘုရားဟောကြားတဲ့တရားသိတော့သိကြပါလိမ့်မယ်အဲ့ဒါလို့ဆိုလို့ရှိရင်တို့အကျိုးများပါလိမ့်မယ်ဒါကြောင့်ဟောကြားတော်မူပါဖေဟာလို့ မြမသဟံပတိကလာပြီးတော့လျှောက်တယ်အဲကြတော့မှမြတ်စွာဘုရားကတရားဟောဖို့ဘယ်သူဟောရမလဲလို့ဆင်ញင်တယ်တဲ့ဒီတော့ရငံကဒီတိုင်းပါတာပဲအဲ့ဒါဟာတရားကိုတရားနာတဲ့ပုံကိုယ်တွေအလေးပြုအောင်ဆိုပြီးတော့မြတ်စွာဘုရားအဲ့ဒါလို့ င်ញင်တာနဲ့တူပါရဲ့ဘာကြောင့်လဲလို့ဆိုတော့အဲ့ဒီတော့ကဟိန္ဒူပြမနာဝါဒထွန်းကားနေတာဟိန္ဒူပြမနာဝါဒမှာသူတို့ကယူဆတာကတကဘာလောကကြီးနဲ့တကဘာတ attva တွေကိုမြမာကြီးကဖန်ဆင်းတယ်မြမာကြီးကဖန်ဆင်းတော့မြမာကြီးသာနဲ့သူတို့စိတ်ထဲမှာအထွတ်အမြတ်ပဲ မြမကြီးကတတ္တဝါတွေဖန်ဆင်းတဲ့တတ္တဝါတွေရဲ့သဏ္ဍာန်မှာဇီဝအတ္တခေါ်တဲ့အသက်ကလေးသွင်းပေးလိုက်တယ်ဒါကြောင့်တော့တတော်တွေအသက်ရှင်သွားလာနေထိုင်ရတယ်အမြမကိုကိုးကွယ်ကြတယ်ဒီတော့မြတ်စွာဘုရားကိုသူတို့ကိုးကွယ်တဲ့မြမကကိုယ်တိုင်လာပြီးတော့တရားဟောဖို့တောင်းမှန်လျှောက်ထားတယ်ဒီလိုတောင်းမှန်လျှောက်ထားလို့ဘုရားရှင်ဟောရတယ်ဆိုလို့ရှိရင်သူတို့စိတ်ထဲပိုမညွတ်နိုင်ဘူး ညွတ်နိုင်တယ်အဲ့ဒီသဘောအဲ့ဒါလိုဖြစ်အောင်လုပ်တာလို့ဒီလိုယူဆရပါတယ်ဘာကြောင့်လဲလို့ဆိုတော့ဘုရားရှင်မူလဒီပင်ကရာမြတ်စွာဘုရားရဲ့ခြေတော်ရင်းမှာအရဟတမေညာအရဟတဖုန်ညာရပြီးယဟနာဖြစ်နိုင်တဲ့အခြေအနေဉာဏ်ပါရမီရင့်နေပါပြီဖြစ်ပါလျက်ကနဲ့အဲ့ဒီမှာအရဟတမေညာကိုကိလေသာငြိမ်းစေနိုင်တဲ့ အရဟတမေအရဟတဖို့ညာကိုမယူဘဲနဲ့ကဲတတ္တဝါတွေသံ္မာရာတိဟုသော ရေအရင်မှမြုပ်မျောပြီးတော့ဒုက္ခတဲ့ဒုက္ခဆင်းရဲခံစားနေရတဲ့တတ္တဝါတွေတတ်နိုင်သမျှငါကဲတင်အောင်မှပဲဒါကြောင့်နိဗ္ဗာန်ချမ်းသာကိုမယူသေးဘူးဆိုပြီးတော့ဖျားစုပန်ပြီးတော့လေးသိမ့်ချင်တဲ့ကဘာတသိန်းကာလပတ်လုံးအစင်းရဲ့ပင်မခံကျင့်လာတာဟာတရားဟောဖို့ရည်ရွယ်ချက်မဟုတ်လား ရည်ရွယ်ချက်ပဲအဲ့တော့အဲ့ဒီရည်ရွယ်ချက်ပဲမျက်ခြေပြတ်ခံမလဲဒါရှင်တော်မြတ်ဖုရားဖြစ်လာပြီဆိုတဲ့ကဒါဟောမှာပေါ့မဟောပဲပဲနေမလဲဒါပေမဲ့အဲ့ဒါလို့ဆင်ញင်နှလုံးသွင်းနေဆိုတော့တို့များဒီလိုစိတ်ဖြစ်ရင်ဗြဟ္မာကလာလျှောက်မယ်ဗြဟ္မာကလာလျှောက်လို့ခေါ်ရတယ်ဆိုလို့ရှိရင်ဗြဟ္မာကိုယ်ွယ်တဲ့လူတွေသူတို့စိတ်ထဲမှာဒုတိယကိုလေးလေးစားစားနာကြလိမ့်မယ်အဲ့ဒါလို့ဆိုလို့ရှိရင်သူတို့အတွက်အကျိုးများလိမ့်မယ်လို့ သဘောပေါက်တဲ့အတွက်အဲ့လိုဆင်ញင်မိလို့ဒီလိုတရားမနာဖို့စိတ်ညွတ်တယ်ဆိုတဲ့သဘောလောက်တယ်လို့မပြောနိုင်ဘူးလားပြောနိုင်တယ်ဒါနဲ့တရားဟောဖို့စဉ်းစားလိုက်တော့ဘသူတရားစာဟောရပါမလဲစဉ်းစားတော့သူရဲ့လက်ဥစရာအာလာရယတိကြီးတတိယငယ်အာလာရယတိကြီးတရားဟောမှာပဲအဲ့လိုစိတ် ဆင်ញင်မိတာနဲ့ဒါသဗ္ဗညုတရွှေညာနဲ့ကြည်တာတော့မဟုတ်ဘူးတာမန်ဆင်ញင်လိုက်စိတ်ထဲမှာဖြစ်ပေါ်တော့အလားတိုင်းတည်ဟောမှာပဲသူကလက်ဥစရာပဲသူထံကတရားတွေကျင့်လို့မလို့ဇန်နေသူရဖရာသာမဖြစ်တာဇန်ရတွေဒီကျေစုများခဲ့တယ်အဲ့ဒါကိုနတ်တယောက်ကနတ်တစ်ပါးကသိတဲ့အခါကျတော့ရှင်တော်မြတ်ဖရာအာလာရယတိလွန်ခဲ့တဲ့9ရက်က ကွယ်လွန်သွားပါပြီဖေဟာဆိုတော့မြတ်စွာဘုရားကညီးတော်မူတယ်ဩမဟာဇာနိယောဝတ္တအာလာရောကာလာမောကာလာမောကာလာမအနွယ်ဖြစ်သောအာလာရောအာလာသယတိကြီးသည်မဟာဇာနိယောဝတ္တအဆုံးရှုံးကြီးဆုံးရှုံးသွားကြလေပြီဆုံးရှုံးသွားပြီလွန်ခဲ့တဲ့9ရက်ကလေးကမှမကြခင်လေးရက်မှကွယ်လွန်သွားတော့ တကယ်လို့သာမြတ်စွာဘုရားရဲ့တရားနားလိုက်ရမယ်ဆိုရင်သူဟာအရဟတမညာရဟတဘုညာအထိရနိုင်တဲ့အခြေအနေရှိတဲ့ပုဂ္ဂိုလ်ပဲအဲ့ဒါကိုခုနှစ်ရက်နောက်ထပ်များအသက်ရှင်လိုက်မယ်ဆိုရင်တရားတော်နဲ့ထိရတွေ့ရလို့အရဟတမညာရဟတဘုညာအထိယဟနာဖြစ်သည့်အထိဖြစ်သွားလို့မလို့ဆင်းရဲခတ်သိငြိမ်းရမယ်အခြေအနေရှိတယ်လွန်ခဲ့တဲ့ခုနှစ်ရက်ကကွယ်လွန်သွားပြီဆိုတော့ဆုံးရှုံးသွားပြီဆုံးရှုံးသွားပြီမြတ်စွာဘုရားမိတ် ဒါနဲ့ပဲတဲ့အလာရယသိမရှိဘူးဆိုလို့ရှိရင်တော့ဥဒကယသိနောက်ဒုတိယဆရာကိုတရားဟောမှာပဲရာမယသိကြီးရဲ့သာတတိဖြစ်တဲ့ဥဒကယသိကိုတရားဟောမှာပဲဆင်ញင်မြန်တော့နတ်ကလျှောက်ပြန်တယ်မြတ်စွာဘုရားခုနနတ်လျှောက်ထားတဲ့အခါကျတော့နတ်ကလျှောက်ထားပြီးမှတခါရှင်တော်မြတ်ဘုရားကတတိယရွှေဉဏ်တော်နဲ့ဆင်ញင်ကြည့်တော့ဟုတ်ပဲ ရာမယတိကြီးဟာအလာရယတိကြီးဟာကွယ်လွန်ပြီးတော့ဗြမကြီးမှာသွားပြီးဗြမဖြစ်တော့ဇံကြောင့်အဲ့ဒါညာမှာတွေးရတယ်ဒါနဲ့ဥဒကယတိဟောမလို့ဆင်ញင်ကြည့်အဲ့ဒီပထမဆင်ញင်တော့ကတော့တာမန်စိတ်แท้ဖြစ်ပေါ်တာတပ္ပယုတညာနဲ့မကြည့်ရသေးဘူးအဲ့ဒါလည်းပဲယတိကကျွန်တော်မြတ်ဖေဟာရာမရဲ့သားဖြစ်တဲ့ ဥဒကယတိကြီးမနေ့ညာကကွယ်လွန်သွားပါပြီဖေဟာအဲ့ဒီတော့မြတ်စွာဘုရားတခါဩမဟာဇာနိယောတဥဒကောရာမပုဒ္ဒောရာမပုဒ္ဒောရာမယတိကြီးရဲ့သားရပြီဖြစ်တဲ့ဥဒကောဥဒကယတိကြီးဟာလည်းပဲမဟာဇာနိယောဝတမက်ဖို့မရပဲနဲ့ဆုံးရှုံးကြီးဆုံးရှုံးအပြန်ပါဘကောမြတ်စွာဘုရားကြီးပြိတ္တတို့ဒီနေရာမှာတတိထားရမှာမကောင်းဘူးလားဘာကောင်းတာဟမ် တညလေးတညလေးများဆက်အသက်ရှင်လိုက်မယ်ဆိုရင်လေကိလေသာငြိမ်းဆင်းရဲငြိမ်းတဲ့အတိအကျိုးရှိသွားမှာဟုတ်ကဲ့လားအခုတညလေးလွဲသွားချော်သွားတာနဲ့အဆုံးကျုံကြီးဆုံးကျုံသွားတာအဲ့ဒါကြောင့်မြတ်စွာဘုရားကမိန်ကြတာဣဇေဝကိတံအတ္တပံကောဇိညံမရဏံတုဝေနာဟိနောသင်္ကရံဒေနမဟာဒေဝိနမစ္စုနာ အာတပံကြိုးကြိုးကုတ်ကုတ်အာထုတ်ရမိတရားအလုတ်ကိုဝါအာတပံကိလေသာကိုပူလောင်၆တွေ့ဇေနိုင်လောင်အောင်အာထုတ်ရမိတရားအလုတ်ကိုဣဇေဝါယနေ့ယခုပင်မင်းကိစ္စံမုတ်ချမတွေ့ပြုလုပ်ရပေမည်အခုလုံးတဲ့ကိလေသာငြိမ့်စေနိုင်တဲ့တရားအလုတ်ကိုအခုလုံးတဲ့ကောဘယ်သူသည်တွေ့နဲ့ကြံပင်ညာ မရဏံဒုနိမဒေနီကိုဈဉ္ညာသိနိုင်ပါအနိ